ေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌29ရက်6လ68ခုနှစ်တွင်ဟောကြားတော်မူသောတရားတော်ကိုရောက်ရှိနေတဲ့လူဘဝတတန်တူကာလဒါကိုပြောတာပေါ့လေ။နောင်တည်တဲ့တတန်တူမယ်ထုတ်ခေကိုပဲ။ဟင်မှန်ပါဗျာ။အဲတော့တတန်တူကာလဆိုတော့ဘုရားက တရားရန်ပွင့်လာရတရားရန်ပွင့်တော်တို့အနှစ်တရားလေတစ်နှစ်တတန်းဆိုးရုပ်တယ်ဆိုဖြားမြန်လုံးကို85နှစ်ကျိုးလည်း80လည်းရှိမှာပေါ့လေတချို့တစ်ခက်တွင်းလည်းရှိမှာပေါ့လေဟင်မှန်ပါဗျာတချို့လည်း56နဲ့ပေးတာလည်းရှိမှာပေါ့လေအဲ့ဒါဖြားမြန်လုံးတွေ့ရင်85နှစ်တတန်းရှိတယ်အဲ့ဒီ85နှစ်တတန်းကို သုံးပုံပုံလို့ရှိရင်တို့ကိုယ်ပိုင်တက္ကံအစိတ်ပဲရှိတယ်ဟင်မှန်ပါမွေးကြတဲ့က25နှစ်အတွင်းကတို့မိပလက်ထဲဟိုပြုစုခါတဲ့အချိန်ရယ်ပြီးတော့ပညာသင်ရတဲ့အချိန်ရယ်ပြီးတော့မိဘများနဲ့တွဲပြီးတော့ဟိုလောကတွေဝင်ဖို့ရာသင်္นานတက်တဲ့အချိန်ရယ်အဲ့ဒါသက်စိတ်ကုန်ဟုတ်ကလားမှန်ပါဗျအဲ့ဒါတော့တို့ပိုင်လို့လား မပိုင်ပါဘူးဗျအဲ့ဒါလည်းသူများလက်ထဲမှာဗျဟင်မှန်ပါဗျအဲ့တော့ဟိုဘက်25နှစ်ရဲ့ဟိုဘက်ဒါတွေသမီးတွေနဲ့ကိုအိုးကိုအိမ်နဲ့နေတဲ့အချိန်ကနေပြီး90ထိအောင်ပဲကိုယ်တိုင်လုပ်နိုင်တယ်လုပ်ချင်တာလို့အဲ့ဒီချိန်ကအားကောင်းဆုံးပဲဟင်60ကြတော့တို့စားလို့ဟာနာတတကာလို့ခေါ်ပိဒါဆိုယူသွားပြီဟင်မှန်ပါဗျ အဲ့တော့တွေးအားဆိုးရိုးလို့ရှိရင်ရှိတဲ့အားအကုန်ဆိုးရုပ်တယ်ဟင်မှန်ပါတို့စိတ်မှာဖြစ်တဲ့အသွဲအားကလွဲလို့ပေါ့ဗျာကိုမှရှိတဲ့အားကတော့အကုန်ဆိုးရုပ်တယ်ဟင်မှန်ပါပြီးတော့ဟိုတွေးကိုမေးနေတဲ့အကြံဉာဏ်နဲ့ဆိုးရုပ်ပြီဟုတ်ကလားမှန်ပါဗျာအဲ့တော့60ကနေဟိုးပဲဟိုကြံနဲ့25နှစ်ကသာသမီတွေလက်ထဲကို အမိကိုဘဝနဲ့နေရမယ်ဘဝအဲ့ဒါလည်းဒုံပိုင် ပိုင်ပါဘူးအဲ့ဒါကိုပြီးကိုပဲရှိပါမလားရှိပါဘူးဟင်မရှိပါဘူးအဲ့တော့ဟိုနောင်လာမဲ့25နှစ်ကလည်းသူများပိုင်တယ်တွန်းပိုင်သူများလက်ထက်မှာအားရတော့မယ်ဟင်မှန်ပါဘူးပြီးခဲ့တဲ့25နှစ်ကလည်းဒုမပိုင်ဘူးမိဘလက်ထက်အားထားရတယ်အဲ့တော့ဒုပိုင်တာဘယ်လောက်ရှိတော့ညာဟုတ်ကလားဗျာဒုပြောလို့နေမှာပါအကုန်ပိုင်နေထင်မှာပါ ဟင်မှန်ပါတယ်ဗျာဟင်မှန်ပါတယ်တွက်မကြည့်ရင်တော့တော့95နှစ်လွန်ဒုပိုင်နေပဲထင်ပါပဲတွက်ကြည့်တွက်ကြည့်အဲ့ဒါတို့လာခဲ့တဲ့ဘဝလားပေးချတွက်ကြည့်ပါတို့ပြောတဲ့တိုင်ဟုတ်မဟုတ်ဟင်မှန်ပါတယ်အဲ့တော့တို့မှာအဲတက်တန်းတို့တွေ25နှစ်နဲ့တက်တို့ရိုက်ပြီးတော့တို့စားဆုံးခင်းရမှာဟင်မှန်ပါတယ်ကောင်းတဲ့စားဆုံးခင်းရင်လေအဲ့ဒီ25နှစ်ဟာကိုယ်ပိုင်မှာပဲ ဟုတ်ကလားဟိမှန်ပါဗျာခိုးလမ်းကိုခင်းရင်လည်းအဲ့ဒီ25နှစ်နဲ့ကုန်မယ်ဟုတ်ကလားလားမှန်ပါဗျာအဲ့တော့25နှစ်ဟာတို့ကိုယ်ပိုင်ဘဝလေးက25နှစ်ရှိတယ်ဟုတ်ကလားမှန်ပါဗျာအဲ့တော့နတ်ဘဝတတနဲ့တွေ့ရင်တော့မိတ္တပိုက်မရှိနိုင်မယ်ထင်တယ်မှန်ပါဗျာဟင်မှန်ပါတူကိုဘုရားပြိနိဗ္ဗာန်သာနာ တို့လူသက်နဲ့2500ကွနတ်သက်နဲ့ခုမှ25ရရှိသေးတယ်ဘယ်လောက်กว่าတော့ညာဟင် ဒီက2500ဗျာဟိုမှာ25ရဲ့ဗျာတလမပြည့်သေးဘူးလေဗျာတာဝရိတာတဲ့နဲ့လေဟင်တလမပြည့်သေးဘူးနတ်တဲ့နဲ့တွေ့ရင်တို့နေတဲ့25နှစ်ဆိုစက္ကန့်ပိုင်းမိနစ်ပိုင်းမရှိနိုင်မယ်အဲ့လောက်တို့တန်တူတာရဲ့ဟုတ်ကလားမှန်ပါဗျာဟင်အဲ့လောက်တန်တူတယ်အဲ့ဒီတန်တူကာလာလေးကို ရောက်တဲ့တို့ဘဝလေးကိုအလကားလွယ်သုံးစားလို့မဖြစ်ကြပါမှနဲ့ ကိုယ့်အတွက်တန်ဖိုးရှိတဲ့နေရာလောက်ကြသားမှာဟုတ်ကလားဟဲ့မှန်ပါဗျာအင်းအဲ့တော့လူဘဝရောက်တုံးလေးကိုကိုယ်ပိုင်ပစ္စည်းလေးတွေရအောင်ယူသွားသားမှာဟုတ်ကလားမှန်ပါဗျာအင်းတို့သာဘောတော့တာကိစ္စနဲ့ပရာကိစ္စဆိုကိစ္စနှမျိုးခွဲဗျာဟင်မှန်ပါဗျာပရာကိစ္စဆိုသူများကိစ္စတွေလိုက်လုပ်နေရတာပြောတာတာကိစ္စဆိုကိုယ်အတွက်လုပ်တာကိုပြောတာဟုတ်ကလားဟဲ့မှန်ပါဗျာကိုယ်အတွက်လုပ်တယ်ဆိုတာကိုယ်ပိုင်ထင်တယ် ကိုနောက်ပါမဲ့ဟာကိုပြောတာအဲ့တော့တို့ဒီခုနကပြောတဲ့အရွယ်သုံးပိုင်းလေးကိုလိုက်ကြည့်လို့ရှိရင်လည်းပဲတို့အငယ်ပိုင်းလုံကလည်းအဲသူများကိစ္စတွေလိုက်လှုပ်လာတာဟဲ့ဟဲ့ဖီးတယ်လိမ့်တယ်ကို့ဖို့ထင်မလားသူများကြည့်ဖို့လားကြည့်ဖို့ပါဗျာဟုတ်ပါမလားဗျာတို့ရတော့တို့ဘူးထင်တာပါဟင်ဟုတ်ပါဘူးဟုတ်ပါမလားဗျာဟင်အဲအဘူကောင်းစာလာလေးဒီကြာတာနာဝတ်ပြတာကောသူများမဟုတ်ပါဘူး တို့ကိုမဟုတ်ဘူးလားဗျာကိုကိုကိုကြိုက်တာကိုဝတ်ထားပဲကိုကိုပေါ့ဗျာအများကြိုက်ဟောတာဟောဗျာဘယ်လိုလုပ်ဗျာကိုကြိုက်လို့ကိုကိုမဝတ်ထားမဟုတ်ဘူးလားဟင်ဟင်ကိုကိုကိုကြိုက်လို့ဝတ်ထားပါတယ်ဗျာကဲဟုတ်ပါတယ်ဗျာဟုတ်ဟင်ကိုကိုမဟုတ်ဘူးလားဟုတ်ပါအစားနာတော့ထားပြီးတော့ကိုကိုပဲမဟုတ်ဘူးလားဟုတ်ပါတယ်ဗျာခင်ဗျာဘယ်နေဟင်ဟင် အဲ့တော့သူများဘိုးကြီးတဲ့ဟင်တက္ကတို့မရอยู่တယ်ကွသူများသားသမီးသွားခေါ်လို့ရှိတာကိုနဲ့ပါဆိုင်လားဆိုင်လားဟင်သူများသားသမီးခေါ်လို့ကြွရတာလားအဲ့ကိုဘုံလားထင်းမနေနဲ့ဦးညာဟင်ဒီကြားထဲမှာသဘောမတူခိုးပြေးသေးတယ်ဟာမိဘနှစ်ပါးကပြုံးလိုက်ပါလားသူ့ဟာတွေတယောက်ခေါ်ပြီးလှုပ်ကြွေးလို့ဟုတ်ဟင်ဟုတ်တယ်ဟဲ့အပြုံးမှာဗျာ ဟင်းမသိတဲ့မိဘတော့သိဆိုရင်ဆိုမှသိတဲ့မိဘပြုတ်ပါဟာငါတို့ခတ်တော့ခွဲယူသွားတဲ့ကောင်လေးဆိုပြီးဟုတ်တယ်လေဟင်ဟင်အဲတို့သူများတို့ဟိုသားကိုလက်ခံပေါင်းနေတာလေအဲ့တော့သူများအတွက်လုပ်ကြည့်တာတာကိုတော့ဟုတ်သေးဘူးဟုတ်ကလားမှန်ပါအဲ့ဒီအနေမွေးလာပြီတို့သားတွေသမီးတွေမွေးလာတော့ဟောဒီသားလေးဒီသားလေးအဲ့ဒါလေးချွေးမဖို့ဗျတို့ကိုများထင်မနေနဲ့ဘူးမှန်ပါဒီသမီးလေးဒီသမီးလေးอ่ะဟောဗျဟင် ကြီးတော့ဘယ်ရောက်မှာတို့တို့လုပ်ကြည့်မှာလားဟင်ဘယ်မလို့တို့ကိစ္စတို့ကိုပဲမှာတော့ဟင်တီလောက်နဲ့တို့အချိန်ဘယ်လောက်ရောက်လာတို့ခဲ့အဲ့ဒါသူများဘူးကြီးတဲ့ပဲအဲ့လိုလေသူများဖို့လုပ်တာတပိုင်းကိစ္စပဲမှာအဲ့ဒါတို့ရှိနေသမျှအချိန်တွေကကိုဖို့မရှိသေးဘူးသူများဘူးကြီးတဲ့အမျော်လေးနဲ့ကကောင်းနုံနုံကောင်းနုံနုံကြည်လာရင် အာကိုကနုံနုံ တီးတဲ့ကြည်ရင်ပို့ပြီးတော့ဟုံနူးနူးကောင်းနူးနူးနဲ့တို့ဒီတိုင်းနူးနူးလေးနဲ့လိုက်ခဲ့ရမှန်ပါပါအဲ့ဒါလည်းသူများဖို့ကြီးတယ်ထင်တယ်မှန်ပါပါပြီးတော့တို့ကိုတယောက်တည်းလှုပ်ထားပြီးပြင်ဒီအာယုံကြိုက်လို့ခံစားတာအဲ့ဒါလောဘအတွက်လှုပ်ပြီးတာတို့ကိုယ်ပိုင်ဟုတ်သေးဘူးဟင်မှန်ပါပါကြိုက်တော့သူကကြာစီပြီးတယ်သူကြံပြီးပြီသူပြောခိုင်းတဲ့အတိုင်းတို့ပြောပြရတယ်သူကျင့်ခိုင်းတဲ့အတိုင်းကျင့်ပြရတယ်ထင်တယ်ဟဲ့မှန်ပါဗျာဟုတ်ကလားမှန်ပါမကြိုက်တော့ဟော သူကမကြိုက်တွေးတွေတွေးပြီးလို့ချင်းမကြိုက်တာတွေအပြောခိုင်းနေမကြိုက်တာတွေလုပ်ခိုင်းနေဒါကဒုကိစ္စဟုတ်လို့လားဟုတ်ပါဘူးလောဘကိစ္စလုပ်ပြရတာဒေါသကိစ္စလုပ်ပြရတာမသိတော့ဟောမသိသလိုထင်တယ်မှန်ပါဗျာအဲ့ဒါမောဟကိစ္စတို့လုပ်ပြရတာထင်တယ်မှန်ပါဗျာအဲ့လိုသိတော့ဒုကိစ္စဒီမှာဟောရှိပလားဟဲ့ရှိပါဘူးဗျာဟင်အဲ့တော့ဒီမှာလည်းသူများကိစ္စပဲဒါကိရိတာကိစ္စပဲလုပ်ပြတာခုနကခန္ဓာကိစ္စအတွက်လုပ်ပြရတာဟင်သူများအတွက်သူများခန္ဓာအတွက်လုပ်ပြရတာလေမှန်ပါ အဲ့ဒါလည်းသူများကိစ္စပဲရှိသေးတယ်ဟင်ကိလေသာလူကြလိုက်လို့နေတာလည်းဒါသူများကိစ္စပဲရှိသေးတယ်အဲ့တော့တို့ရှိနေတဲ့တတန်းလေးမှာဒုကိစ္စဘယ်လောက်လုပ်ဒုကိစ္စဘယ်လောက်လုပ်ပြီးပြီလားဟုတ်လားပြီးလို့ရတော့ဘောဗျာခုနတော့ကြိုက်လို့လုံးတယ်ဆိုတော့ဖိုးရမှာပေါ့ဗျာဟင်ဟင်ဟင်ပေမလုံးဒုကိစ္စဟင်ဒီသေးပါဦးဗျာတခါတည်းတို့ လောဘကပြောတိုင်းဟိုသူကြိုက်တာတွေကိုခံစားပေးရတာမျက်စိနဲ့ဟိုတူသွားကြည့်ရတာလည်းရှိတယ်သူတို့ကလာပြတာလည်းရှိတယ်ပိုက်ဖန်ပေးကြည့်ရတာလည်းရှိတယ်ဟုတ်ကလားဟိအလကားကြည့်ရတာလည်းရှိတယ်သူမျက်စိတွေဘလောက်ကိုယ်အတွက်ဖတ်တယ်တင်းကြရတယ်ကြံရပါဟင်အကျိန်မောင်းဘလောက်တုံးဗျာနေသေးလို့နဲ့တူပါတယ်ဗျာခြေတူပြိုကြည့်ရင်တော့နည်းနည်းတော့ဖတ်တင်ပါပါဗျာတင်ပါဗျာ တခါတို့နားကနားထောင်ခဲ့တာတွေဟောဒီတိုင်းပဲတင်တယ်ဟိကိုမကြိုက်လို့နားထောင်ရတာတော့မလွဲတာလို့ထားလိုက်ကွကြိုက်လို့နားထောင်ခဲ့တဲ့အချိန်ပေါ့ဟင်ဟိုအနံတကလည်းတို့ကြိုက်လို့နမ်းခဲ့တဲ့အချိန်ပေါ့မကြိုက်လို့မလွဲတာလို့တော့ပြောမနေနဲ့ကွစားတဲ့ဘက်ကတော့ကိုကြိုက်လို့စားတာကြည့်တယ်ပဲအဲ့ဒီမှာပုံရိပ်တွေ့လို့ကောင်းပါတယ်တို့မနဲ့ကိုနိုးစီဘူးတလုံးညနေနိုးစီဘူးတလုံးဒီတော့တော့ကုန်နေတယ်ထင်တယ်တနေ့နှစ်ထပ်တော့စားကြမှာပဲထင်တယ်မှန်ပါပါဟင် ဟိုကူတကောင်သင်းထိုးမရတဲ့ကောက်မြင်းပေါင်းတို့နံပြတို့ခဏထားလိုက်ဦးဗျဟင်တကောင်သင်းထိုးရတာကောက်ကြီးဦးအဲ့တော့တို့တရက်ရင်နှုတ်သီဖို့နှလုံးဆိုတလားကိုနှုတ်သီဖို့အလုံး60ထင်လားမှန်ပါဗျတွက်ကောင်းအောင်လေးလုံးထည့်လိုက်ပါ60လေးလုံးချစ်ပြည့်ထင်တယ်အဲ့တော့တစ်နှစ်ကို6တင်းထင်တယ်10နှစ်ဆိုရင်အတင်း60ထင်တယ်အဲ့တော့အတင်းအနည်း20ရှိတဲ့ပုဂ္ဂိုလ်ဟာ120စားပဲပြီးပြီအဲ့တော့30ရှိသူ 180သားပဲပြီးပြီး40ရှိသူက240သားပဲပြီးပြီးအသက်50ရှိသူက300 300ဟင်60ရှိသူဆိုရင်60လောက်တော့ဒီပါမှာပါလားအဲ့ဒီခုနက360ကသူ့ကြီးဝင်လာလားအသာပိတ်တာရှင်ဘယ်လောက်တော့သူ့ကြီးတယ်ဗလားသူ့ကြီးတယ်မဟုတ်ပါဘူးဟင်အသာပိတ်တာရှင်ဘယ်လောက်တော့အဲ့ဒီ360နဲ့ညီမျှတဲ့အလှူတလှူကိုစဉ်းစားကြည့်ပါ ဟုတ်ကလားအင်းတင်မုံ360ချဲရမယ်အလှတလှကိုခံမှန်းကြည့်လိုက်ပါအသာပိတ်တာချင်းဘယ်လောက်ထင်မလဲငါပိတ်တာချင်းဘယ်လောက်ထင်မလဲငရုတ်ဟင်ကျင်းကြက်သွန်းဖီးဘယ်လောက်ထင်မလဲပိတ်တာချင်းနေလေခုန360နဲ့တွဲပြီးတော့ဝင်သွားမှာလေဟင်ရေခါလာမောင်းဘယ်လောက်တော့တို့အတွက်ပါကြနော်အားကြပါဘူးဒါလည်းဒုက္ခိတာဟုတ်သေးဘူးထင်တယ်ဟုတ်သေးပါဘူး ဒုကိစ္စဆိုရင်တော့ဒုအတွက်ကြံရင်မှာပေါ့ဟဲ့ကြံရင်သလားဗျာဟုတ်ကလားဗျာဆက်ဒုတို့ပြလို့ပါဗျာတွေ့ကြည့်ပါဗျာကိုလုတ်ခဲ့တာကိုဟင်ဒီဘကများလေးကိုရှေ့မှာရှိတာဒီသမင်းလုတ်ကလေးတလုတ်လောက်နဲ့ဒါမိမိစားနေလို့တို့မသိတာထင်လဲဟင်ကနန်းနဲ့တွေ့သားရင်တို့ဘလောက်ရှိခဲ့ကြလို့တို့ပိုက်ထဲမှာဘာကြံရတော့ဘယ်မလို့တို့ကိစ္စတို့တို့ဘာရသေးဘူးဒီမှာလဲ ဟုတ်ကလားတွေ့တာထိတာတွေလည်းတွေ့ကြည့်ကွယ်တွေ့တာကြားနာတွေလည်းတွေ့ကြည့်ကွယ်စိတ်ကူးစိတ်သားကောင်းကောင်းနဲ့တို့အတွက်ပါကြတော့ရှိနေတဲ့တက်တန်းလေးလေအဲ့တော့တက်တန်းတူလေးမှာတို့အတွက်ဘာကြံသေးဘူးဒီမှာတွေ့လိုက်တော့လေဟုတ်ကလားဗျာဘာမှကြံရသေးဘူးတို့အတွက်ဘာလိုပါသေးဘူးကုံတော့မဲ့တက်တန်းအဲ95နှစ်ဆိုတာဒါဗျာမြန်ုံပြောတာပါအဲ့95နှစ်ကတို့ နေဖို့မသေးကြဘူးသေဖို့သေးကြဟုတ်ကလားဟင်ကိုယ်တော်လည်းမစားမိသေနိုင်တယ်ထင်တယ်ဆံတော်လည်းမကွေးမိသေနိုင်တယ်ထင်တယ်ဟင်အကောင်းပကတိကသေနိုင်တာလည်းအများကြီးပဲဟိဟုတ်ကလားအဲ့တော့85နှစ်ကိုနေဖို့ဆိုတာမသေးကြဘူးသေဖို့ကတော့သေကြသဗျာဟင်ဟင်သေဖို့တော့သေကြသဗျာနေဖို့မသေကြဘူးဗျာအဲ့တော့တို့သက်တမ်းတူလေးလူလာဖြစ်တာ သေမင်းကြီးရတယ်ဒုနောက်ကိုအမြဲလိုက်နေတယ်ဟုတ်ကလားဟိခြေရနင်းပြီးလိုက်နေတာဘယ်နှခြေရမ်းမမလဲမှားတဲ့နေရာတို့ဖနှောင်းကိုနင်းပြီးတော့နောက်ကျောသားနဲ့ထောက်ဟုတ်ကလားဟိပြီးတော့သရာကလည်းဒုနောက်ကိုအမြဲလိုက်နေတာထင်တယ်ဟင်အချိန်ရှိသလောက်အိုလိုက်နေတာထင်တယ်ဟင်သရာကလည်းခြေရနင်းလိုက်နေတာပဲဘယ်နှကိုတို့အကွက်မှားမလဲအကွက်မှားမဲ့နေရာတို့ဖနှောင်းထောက်ပြီးတော့ဟင်နောက်ကနေပြီးတော့ကြောသားနဲ့ထောက်ပါပဲ ဟုတ်ကလားဟိမှန်ပါဗျာပြီးတော့ကိလေသာကလည်းဒုနောက်ကိုအမြဲလိုက်ကိလေသာမလိုက်တဲ့အချိန်ရှိလားဟိရှိပါပါဟိဘာမှမလိုက်ရင်ဟိုမောဟကတော့ရှိမှာပဲကွယ်ပြီးတော့ဘယ်ဟာမှမလိုက်လို့ချင်းရဲ့အနုတ္တိယမျိုးစီကတော့တို့မှရှိတယ်ကွယ်ဟုတ်ဟိရှိပါပါဟင်အတွေးမတွေးဖြစ်ဘူးမပြောဖြစ်ဘူးမလုတ်ဖြစ်ဘူးဆိုရင်လည်းအနုတ္တိယကိလေသာဆိုမျိုးစီအဖြစ်နဲ့တို့တဏ္ဍာနဲ့မှာကိန်းနေတာတွေများကြီးဟင်ဘဝဆက်ဆက်ကသူ့စုဆောင်ထားခဲ့တဲ့ကိလေသာတွေလေ အဲရှိသေးတယ်အဲ့ဒါကတည်းဒုနောက်ကိုအမြဲလိုက်နေတာဘယ်နေရာကိုဟိုအကွက်ရမလဲအကွက်ရမယ့်နေရာသူအခွင့်ယူမှာပဲအဲ့တော့တို့ဒီရှိနေတဲ့တို့သရာလာဟိရှိနေတဲ့မရဏလာဟိဟုတ်ကလားရှိနေတဲ့ကိလေသာဒုနောက်ကသူအမြဲမျက်ချင်မပြလိုက်နေတယ်သူဘာလို့မိမိချင်းနေရတယ်ဟုတ်ကလားကိုယ်ပိုင်လို့မလုပ်ဘဲနဲ့ဒီလိုမိမိချင်းနေရင်ပြန်တော့ပဲနေတော့ အိမ်ပြန်ပြန်နှပန်းလာပါမလားဟင်အိမ်ပြန်ဒီဒီတိုင်းပြန်ပါရင်တို့မြန်နှပန်းလာပါမလားဗျာဟင်အိမ်ကြရင်တို့ပါအထုတ်တယ်ပြကြရရှိတယ်လေဗျာဟင်ဟင်ဟိုဖဲသမားတနွေလုံးရှောက်ရည်တာမိုးကုံတော့ဘာမှမရှိတော့သူများရင်သူငါလိုရတယ်လို့ပဲဟင်ကိုပဲဘဝလည်းအသွေးရှိရခိုင်ခါမှတင်တယ်ဟိဟင်တဏှာနဲ့ပြီးရင်သွားကြပြိတာဟင်ဒေါသနဲ့ပြီးရင်သွားကြငရဲ ဟုတ်ကလားဟဲ့မှန်ပါဗျာအေးအဲ့ဒီဟိုတို့တာမန်အသိစိတ်အစွဲစိတ်တို့ခေါ်တာပေါ့ကွယ်ဒါကြက်ဒါဝက်အဲ့ဒီအစွဲစိတ်နဲ့တင်းရင်သွားကြတရိစ္ဆာန်အဲ့ဒါငါဘဝတွေရှိတဲ့ထင်တယ်အဲ့ဒါကိုယ်ပိုင်ဘဝဟုတ်ကလားဟုတ်ပါဘူးဟင်အဲ့ဒါကိုတဏှာခိုင်းတာလုပ်တဲ့အတွက်ဟိုသူထားရနေရတော့မှာလေအဲ့ဒါကိုယ်ပိုင်ဘဝမဟုတ်သေးဘူးအဲ့တော့တို့လူဘဝရောက်တုံးလေးတက်တန်းလေးရလဲတူတူလေးရလာတဲ့အချိန်လေးရလဲအဲ့ဒီတက်တန်းတူလေးတောင်တို့ပိုင်ဘဝ25နှစ်ရှိတယ် ဟုတ်ကဲ့မှန်ပါဟင်မှန်ပါအဲ့အစာနဲ့တန်းကနေလည်းပယ်လိုက်အဲ့ဒါနဲ့မိဘရိတ်တို့ခေါ်တာတို့ပိုင်မဟုတ်သေးဘူးဟုတ်ကလားမှန်ပါလာမဲ့25နဲ့လည်းတို့မပိုင်ဘူးအဲ့ဒါတာရိတ်သမီးပြန်ခေါ်ရမှာမှန်ပါဗျာဟင်တို့မလုပ်နိုင်တော့ဘူးဟင်တို့အရာမဖြစ်တော့မဲ့ဝန်ဆောင်မဖြစ်နိုင်တော့ဘူးအဲ့တော့တို့ပိုင်လေး25နဲ့တည်းရှိတယ်ဒီ25နဲ့တွဲမှာခုနကကိစ္စ၃မျိုးထဲမှာခုနကခန္ဓာကိစ္စဖြစ်တဲ့သူတစ်ပါးကိစ္စ ဟုတ်ကလားဟိပြီးတော့ကိလေသာကိစ္စဖြစ်တဲ့ကိလေသာခိုင်တာလိုရတဲ့ကိစ္စဒီနှစ်ကိစ္စပေးပြီးတော့ကိုယ်ကိစ္စလေးကိုရအောင်လုပ်သမှာဟင်အဲကိုယ်ကိစ္စသွားပါတော့ကိုယ်ပိုင်စိတ်ကလေးနဲ့လှုပ်တဲ့ဟာထင်တယ်ဟိကိုယ်ပိုင်စိတ်ကတတိရှိတဲ့ပုဂ္ဂိုလ်တယောက်ရဲ့အလုပ်ထင်တယ်ဟိတတိမရှိတဲ့ပုဂ္ဂိုလ်တယောက်ဒီကိုယ်ပိုင်စိတ်မရှိနိုင်ဘူးအငှားစိတ်နဲ့ပဲသွားမယ်ထင်တယ်ကြက်မြင်းကြက်စိတ်ပေါက်တကွဲဝဲမြင်းဝဲစိတ်ပေါက်တကွဲနွားမြင်းနွားစိတ်ကောက်ပေါက်မယ်ဟဲ့ အဲ့ဒါတို့တို့သိမှဟိုပဲကွသူများသိတယ်မယ်ဟုတ်ကလားဟင်ပြီးတော့ကြိုက်တာတွေတွေးမကွမုံတာတွေတွေးမကွဒါတော့ကိုယ်သိဟုတ်လို့လားဟုတ်ပါဘူးတားတဲ့သူများသိပဲဟုတ်ကလားအဲ့တော့တနေ့တနေ့တို့ကိုယ်ပိုင်စိတ်နဲ့နေပြီးပလားကိုယ်ပိုင်ပစ္စည်းရအောင်ယူပြီးပလားယူရသေးပါဘူးဟုတ်ကလားဗျမှန်ပါရဲ့ကိုပြမေးလို့လည်းမရပါဘူးလားဘယ်လောက်ယူပြီးပြီးတော့ကိုယ်ပိုင်ပစ္စည်းယူရပါဘူးဗျဟင်ယူရပါဘူးဗျမယူချင်ဘူးလား အရခြင်းဘယ်လိုလုပ်အောင်မလုပ်ဖို့ဟင်ရခြင်းဘယ်လိုလုပ်အောင်မလုပ်ဖို့ဟင်မရသေးဘူးလေပြောသေးတယ်အဲ့တော့လူဘဝရောက်တုံးလေးကိုတို့လူသားများများဝါဝါသားမှာပေါ့ခွဲဟုတ်ကလားအင်းအာယုံ၅ပါးခံစားတာခွေးလည်းဖြစ်တဲ့ထင်တယ်ကြက်ကောဟိဝက်ကောဟိအဲ့ဖြစ်တာပဲကြိုက်ကြိုက်သလိုလိုက်တာခွေးလည်းဖြစ်တယ်ဝက်လည်းဖြစ်တယ်ကြက်လည်းဖြစ်တယ်တို့မှမဟုတ်ဘူးဟုတ်ကလားမကြိုက်မကြိုက်သလိုလိုက်ကြိုက်တာ ခွေးလည်းဖြစ်တယ်ဝယ်လည်းဖြစ်တယ်ဒါလည်းတို့လို့မဟုတ်သေးဘူးဟုတ်ကလားဟဲ့အဲ့ဒါတို့ဘုံသားတွေပဲကွယ်အာယုံ၅ပါးကိုကောင်းလို့ရရလိုက်ခံစားမှန်းလားဘုံသားတွေကြီးတဲ့လူသားမဟုတ်သေးဘူးဟုတ်ကလားအဲလူသားကခုနကကိုယ်ပိုင်ကိစ္စဖြစ်တဲ့ဒီတတိလေးနဲ့ရှုတာကိုပြောတာဟုတ်ကလားဒါနာပြုတဲ့အမှန်မလွတ်နဲ့ဖြစ်ပြမြင်အောင်ရှုဖြစ်ပြမရှုသေးရင်တို့ကိုယ်ပိုင်မဖြစ်နိုင်ဘူး ဟုတ်ကလားအင်းအလိုမတားရင်ကြောင်တခါကြောင်ပြန်ဆောင်ရတယ်ကြောင်ဆွဲနဲ့လူရင်ကြောင်နဲ့ပြန်ရောက်မှာတယ်အလိုမတားရင်ဖရားတခါဖရားပြန်ဆောင်ရလိမ့်မယ်ဟုတ်ကလားဗျဖရားသွေးကြီးနဲ့လူမှာကိုဗျဟုတ်ကလားဟိအဲ့တော့ဒီနေရာမှာလည်းဟိုဒါနမှုသီလမှုပြုတာတည်ပင်ရင်ဖြစ်ပျက်ကိုမြင်အောင်ရှုပါမယ်တတိလေးလည်းထင်တယ်တို့တန်ဃာတော်များရဲ့ ဟိုဂုံဘုတ်ကိုတတ္တိအစွမ်းကိုထုတ်တဲ့နေရာမှာတာမစိပฏิပါဏောဆိုတာမပါဘူးလားပါပါပါဟဲ့အဲ့ဒါလူပုံဝရောက်တုံကျင့်သိမ့်ကျင့်လိုက်တဲ့အကျင့်ကိုကျင့်နေသောပုဂ္ဂိုလ်လို့သိပဲရဟုတ်ကလားသူတို့သိရှုမှမှုနဲ့ဘာလို့လို့ဖြစ်ပြပဲရှုမကင်းနိုင်လို့အာဟာရကိုသုံးတယ်အာဟာရပေါ်မှာသူတို့သိမရှိတရားကိုဖြစ်ပြကိုရှုတယ်ဟုတ်ကလားခြုံရင်လည်းခြုံတာနဲ့ရမတော့ခြုံဖြစ်ပြကိုမြင်အောင်ရှုပါတယ်ဒီလိုတင်တယ်ဟဲ့ရှင်းတာလည်းရှင်းတာနဲ့ရမတော့ရှင်းဖြစ်ပြကိုမြင်အောင်ရှုပါတယ် ဟုတ်ကလားချိုတဲ့ချိုတဲ့နေရာတွေချိုသိနေပြီးရမယ်အင်းကြက်ချိုထညက်ချိုမလိုက်နဲ့ဟိုဘက်ဟိုဘက်ကိုတကားပိတ်ပေးပါဟုတ်ကလားအဲကြက်ချိုထညက်ချိုဒါကိုပိုင်သိဟုတ်သေးဘူးမိဘပြောထားလို့ထင်တယ်ဟင်သူပြောလူပြောသိထင်တယ်ပညာသိမှန်သမျှသူပြောလူပြောသိကြီးတယ်အဲ့တော့ကြက်ချိုထညက်ချိုအဲ့ဒီနောက်ကိုမလိုက်ပါနဲ့ချိုတာနဲ့ရအောင်ပထမဆုံးမှားရပါလိမ့်မယ်ဟုတ်ကလားချိုတာနဲ့ဟိုရအောင်မှတ်ပြီးရင် ခြူတာလေးနဲ့တိတာလေးရဲ့အလုတ်လုတ်ပုံကိုမြင်အောင်ကြည့်ရလိမ့်မယ်ထင်တယ်ဟဲ့မှန်ပါဗျာဟုတ်ကလားဗျာမှန်ပါအဲ့လိုစားလို့ရှိရင်တော့လူ့ဘဝရောက်တော့ကျင့်နဲ့ကျင့်လိုက်တဲ့အကျင့်တွေကိုကျင့်နေတော့လူသားလို့တို့ပြောရလိမ့်မယ်ဗျာမှန်ပါဟုတ်ကလားဟင်တို့သွားနေကြလမ်းလေးလွှဲလိုက်ရမယ်ထင်တယ်မှန်ပါဟင်သွားနေကြလမ်းလေးရောက်ခြူတာလေးကောက်လိုက်ရင်ကြက်ဟေ့ထင်တယ်မှန်ပါသူမို့မချိုခင်ကကောက်လိုက်ကြရကြက်ဟေ့ထင်တယ်စိတ်ကူးနဲ့ချိုပြီးပြီထင်တယ်ဟင်တို့ပါတော့ ပကံနဲ့ကဟင်ထင်ရခဲအရပါပဲလို့နေတယ်တဲ့ပကံနဲ့ကထင်ရခဲစားပြီလားဟုတ်ဗျာမျက်နှာနဲ့ချိုးနေပြီဗျာဟင်ဟုတ်ကလားဗျာဟောမျက်နှာနဲ့ချိုးနေပြီဟုတ်စားပြီဘူးဗျာဟင်ကြင်ကြည့်ပြီးမေးရင်ဟောချိုးနေဦးမှာပဲဗျာဟောကြင်ငါရှိပြီးချိုးနေပြီဗျာထင်ရလို့ကြားရုံနဲ့ဟော အဲအနံလေးရနေရင်ဟောဟောဗျာကေအစွဲအစွဲဟုတ်ကဲ့အဲ့တော့သူကထင်းရဲ့ချိုးသည်ပြောတာတဲ့တို့ဒါနဲ့ပစားနေရတယ်ဒါကိုပိုင်ပြီးမဟုတ်သေးဘူးအစွဲသည်ဟုတ်ကဲ့အဲ့တော့ခုတို့ဟိုထင်းရဲ့ချိုးတယ်လို့ဖြေတာဖြေးနေတဲ့အချိန်မှာတို့ရှားပေါ်မှာထင်းရဲ့ရှိသလားမရှိပါဘူးအဲမရှိဘဲနဲ့ဖြေတာဟာအဲတကယ်ဖြေလားဟိုအစွဲဖြေလားအဲအဲ့ဒါပယောဂကနေတာဗျာ တုတ်ပယောဂကိုတော်တော်ချိုးရတယ်ဦးမထင်ဘူးဟုတ်ကလားဗျမြင်းနဲ့ချိုးနေပြီကြီးသားအဲ့ဒါပယောဂကထာဗျဟင်ဟိုတခြားပယောဂကကြောက်နာဒီပယောဂတို့ဘယ်သူမှကြောက်ဟင်ဒီပယောဂကဘယ်လောက်ကနေပြီတော့ဟင်တခြားပယောဂကလိပ်ပြငယ်မှကတ်တာတင်တယ်အဲဒီပယောဂကလိပ်ပြကြီးပဲကတ်တာပဲဗျဟင်လိပ်ပြငယ်မှဟုတ်ဘူးဗျဟင်မြင်းထားနဲ့တို့ချိုးနေပြီကြားထားနဲ့ချိုးနေပြီဟင်ကံမိတာနဲ့ချိုးနေပြီနန်းကြည့်တာနဲ့ချိုးနေပြီ ဟုတ်ကလားဗျာမှန်ပါဗျာအေးအဲ့ဒါဆွဲပြီးအမားတိကပြောနေတာ မရှိတာကိုရှိလို့ပြောနေတာဟုတ်ကလားမှန်ပါအဲ့တော့တို့ခြူတာကိုခြူတာနဲ့ပထမကြောက်အောင်ကြိုးစားသားမှာထင်ရက်ဆိုတာဝင်ခွင့်မရဟင်ကြက်ဆိုတာဝင်ခွင့်မရကြက်ဆိုတာမြင်လိုက်တာနဲ့တပြိုင်ဟိုဝင်ခွင့်ပေးလိုက်တာနဲ့တပြိုင်တည်းတည်းအရင်ကစားခဲ့ဘူးတာတွေကထချိုးပြီအဲ့ဒါအရင်ကစားခဲ့ဘူးတာကခြူတာမဟုတ်လားထင်ရက်လို့ပြောထားနဲ့ခြူတာ တို့လက်ရှိကချိုတာလားဟိုအရင်ကစားခဲ့ဘူးတာတွေကထချိုတာလားအဲ့ဒါထင်ရတည်တဲ့ပေါက်တာဗျခုထင်တယ်မှန်ပါဗျဟောဗျထင်ရတော့တဲ့ပေါက်စားတာတွေဟင်ထင်ရတဲ့ပေါက်ကျဲတဲ့ပေါက်တွေထမဟုတ်ကလားဗျအဲ့ဒါဘိုက်ထဲကထင်ရတဲ့ပေါက်ထားဗျဟင်အဲ့တော့တို့ဟိုထင်ရသွားဝင်ခွင့်မရအောင်မှတ်ပြရအဲ့အဲ့ဒီပယောကဝင်ခွင့်မရအောင်မှတ်ပြရ အဲ့တော့ဝါရာဝါတယ်မှတ်လိုက်မယ်ထင်တယ်ဟိမှန်ပါပါဟင်ဝါရာဝါတယ်မှရင်ထင်ရပါဦးမလားဟိမှန်ပါပါဟောချိုတာနဲ့တိတာတစ်ခုပဲရှိတော့မှန်ပါဒီနေရာရောက်အောင်ပထမဆုံးကြိုးစားမှန်ပါဟင်စာရင်းနဲ့ဒါကိုယ်ပိုင်လှုပ်လှုပ်နေတာထင်တယ်မှန်ပါဟင်အဲ့ဒါကိုယ်ပိုင်လှုပ်လှုပ်နေတာဗျအဲ့ဒါသာမသိပฏิပါဏဗျလူဘဝရောက်တော့ကျင့်သိမ့်ကျင့်လိုက်တာတွေကျင့်ဟုတ်ကလားဗျမှန်ပါဟင်အဲ့တော့အစာကောပြက်လို့ဖြစ်ဖို့လိုသေးသလားဗျမှန်ပါဟင်ဟိုကူစားကျင်တာမစားဘူးလို့ဟော ဟိုတားထားတာရှိသလားဗျအောင့်ထားဖို့ရောလူသေးလားဗျချုပ်တီးဖို့ရောလူသေးသလားဗျအဲမလိုပါဘူးဗျစားရရရှိတာစားပါဗျဟင်ခြူတာကဒုက္ခမေးပါဘူးဗျကြက်ကဒုက္ခပေးမှာပါဟုတ်ကလားခြူတာကဒုက္ခမေးပါဘူးဗျထင်းရက်ကဒုက္ခပေးမှာပါဟင်ဟဲ့ဟိုတို့ကြက်ကဟောစားဘူးလားဟင်စားရသလားကြက်ထင်းရက်ကကောစားဘူးလားစားရသလားထင်းရက်စားပါဟောဗျာ စားဘူးတယ်လည်းပြောသေးတယ်မစားဘူးလည်းပြောသေးတယ်ဘယ်လိုလုပ်မလို့ဗျာဟင်တို့ရှားပေါ်မှာခြူရာရောက်တာလားထင်းကျရောက်တာလားခြူရာရောက်တာလားကြက်ရောက်တာလားဟုတ်ကလားအဲ့တော့တို့ခြူရာရောက်တာပဲစားတယ်ရှိတယ်ခြူရာစားလိုက်ပါတော့လားစားလို့မရတဲ့ကြက်ကိုဘာလို့စားကြရတာတို့ရပါလားကြက်ရပါလားထင်းကျဟဲ့မရတာလေးတော့ပယ်သင့်ပါဗျာဟင်မရတာလေးကိုပယ်ခြင်းဘူးလားဟင် ပြက်မပါရရတာပေါ်လိမ့်မယ်တူပါဟင်ကြက်လို့ဘေးကပြောမှရတာကရှိတာထင်တယ်ဟုတ်ကလားဟဲ့ဘယ်နေတော့ဟင်စားလို့မရရင်ဒီစားလို့မရတာလေးတော့တော့မပေးခြင်းဘူးလားပေးခြင်းပါတယ်ဟင်ကြည့်လိုက်ရင်လည်းဖေးမဲ့မြင်မှာပေါ့ပဲဘယ်သူပဲဝါပဲလို့လို့တင်နေမှာဟုတ်ကလားကြာရင်အတန်ရဲ့အရေးလိုင်းလေးပဲတွေ့မှာပေါ့ခွဲ့ဘသူအတန်ပဲဝါအတန်ပါပြောတယ်ပေါ်နေမှာမလားဟိပေါ်နေမှုအဲနံလို့ရှင်လဲအနံ့မရမှာပေါ့ခွဲ့စပယ်တို့နှင်းတီတို့ တို့နှခေါင်းဝင်လို့ရသလားအဲဟိုအနံလိုင်းလေးပဲဝင်တာပဲကွအဲ့တော့စားတော့ဟောကွခြူတာပဲဝင်မှာပေါ့ဟုတ်ကလားရှင်းတာပဲဝင်မှာပေါ့အဲ့တော့တို့စားလို့ရတာလေးကိုလူဘဝရောက်တော့စားပေါ့စားလို့မရတာလေးတော့ပေပြိတ်သမှာဟုတ်ကလားဒါလေးပြောတာပါဗျာလွယ်ပါလေဗျာဖျားခိုင်းတာတွေကဟင်မစားဘူးလို့ပြောတာလည်းမဟုတ်ပါဘူးဗျာဟင်စားတင်တာစားပါဗျာမစားတင်တာပေလိုက်ပါလို့ပြောတာပါဒါလေးထင်တယ် ဟင်းသုံးဖို့စားပြာရှိတာစားမစွဲနဲ့လို့ပြောတာထင်တယ်မှန်ပါဗျာဒါလေးထင်တယ်စားပြာရှိတာစားပါ သုံးပြာရှိတာသုံးပါမစွဲနဲ့လို့ပြောတာအဲ့တော့မစွဲပြီးတာပဲတော့မပြောနဲ့တို့ကမစားခင်ကစွဲနေတာဒီအများကြီးဟုတ်ကလားမြင်တာနဲ့စွဲနေတာဒီကြားတာနဲ့စွဲနေတာဒီဟင်အဲ့တော့ဒီဟိုသုံးတော့သုံးမစွဲပြီးတာပဲဆိုတာဒီစကားပြောဖို့ရတော်တော်ခင်းရင်းလာပါလေဟင်အကြနာအာအာမထုတ်ပြီးသေးပဲနဲ့ ဟင်တို့မပြောနိုင်သေးဘူးဟုတ်ကလားဗျအဲ့တော့တို့ခြိုတာလေးကိုသုံးသားမှာခြိုတာနဲ့ရပ်သွားအောင်ခြိုတာလေးနဲ့ပြီးတာလေးတွေပြီးသွားဟုတ်ကလားဗျဒီလိုဆိုရင်တော့ခြိုလို့ပြီးရင်ခြိုပြီးဒါကိုပိုင်ပြီးထင်တယ်ချင်းလို့ပြီးတာချင်းပြီးဒါကိုပိုင်ပြီးပဲခြိုလို့ပြီးတယ်ထင်ရပြီးထင်ရဆိုရင်တော့ဟောကိုပိုင်ပြီးဟုတ်တော့ဘူးဗျအစွဲပြီးဖြစ်သွားပြီဟုတ်ကလားပြီးတော့ခြိုလို့ပြီးတယ်ကြက်ပြီးဆိုတဲ့ဟာဟောခြိုတာတို့ဘက်ကဗျဟောပြီးနေတာကြက်ဘက်ကဗျ ဒါကိုပိုင်ပြီးပဲလို့လုပ်ဖြစ်နိုင်တယ်ကြက်သိဖြစ်နေပြီဗျဟုတ်ကလားအဲဒါကိုပိုင်ပြီးလို့ပဲလို့လုပ်ပြောနိုင်မှာမလားအဲ့တော့ခြိုးတာသုံးလို့ခြိုးသည်ဟုတ်ကလားဒီနေရာနဲ့ရအောင်ပထမဆုံးကြိုးစားလိုက်အဲ့တော့ဝါလို့ဝါတယ်မှလည်းဟင်ဒီတွေကငါဟောပါဦးမလားဗျာကြက်ဟောပါဦးမလားဗျာဟောငါလည်းပါဦးကြက်လည်းပါဒီလိုတွေကငါပိုင်နေဆိုတဲ့ဒိဋ္ဌိရောဝင်နိုင်ဦးမလားဗျာအဲဝင်နိုင်တော့ပါဦးဗျာအဲ့ဒါပပိသသုံးပါတခါတည်းနဲ့ပြီးပါဟင်ငါဆိုတာမာနထင်တယ် ဟင်အဲကြက်ဆိုတာတို့တဏှာကပြောတဲ့စကားငါသားတယ်ဆိုတာဒိဋ္ဌိကပြောတဲ့စကားထင်တယ်ဟင်အဲ့တော့ဝါလို့ဝါတယ်မှတ်လိုက်ကြတဲ့အခါပပိစာတုံးမှာချဲ့တရားရှိတယ်မချဲ့တော့ဘူးအဲ့ဒီနေရာတန့်နေပါလိမ့်မယ်ဟင်အဲ့သူချဲ့တရားရှိတာရှိကိုချဲ့ထိုးမပေးနိုင်လို့ဒီနေရာတန့်နေလို့ရှိရင်ချိုတာနဲ့ပြီးတာလေးရဲ့တုတ်ရှားဖြစ်ဖြစ်ကိုမြင်အောင်ကြည့်သားပါဟင်အဲ့သူတို့နှစ်ခုပဲသူတို့နှစ်ခုပေါင်းမှတို့ဒီခီးကိစ္စ အကြောင်းပြနေနေဟုတ်ကလားဗျာအဲ့တော့ဒီခြူတာလေးကဘယ်လိုချိုးနေတယ်လဲပိတာလေးကဘယ်လိုသိနေတယ်လဲဒါလေးကြည့်ရင်အဲ့ဒါအသာစားရင်ကမ္မထမ်းထိုင်တာမဟုတ်ဘူးလားဗျာမှန်ပါဗျာဒါအသာစားရင်ကိုယ့်အလုပ်ကိုလုပ်နေတာမဟုတ်ဘူးလားဗျာမှန်ပါဗျာဟင်အဲ့လိုသိနေတဲ့ပုဂ္ဂိုလ်တယောက်ဟာဟိုကြက်မှမဝင်လို့ရှိရင်ကောင်းတဲ့ဟိထိုးတဲ့ဟိဝင်ဦးမလားဗျာဒီလိုကြိုက်တဲ့ဟိမကြိုက်ဘူးဟိဝင်ဦးမလားဗျာဒီလိုဆိုရင်အနှားတိတွေဝင်နေဦးမလားဗျာဝင်နေ ကိရိတာရဲ့အလုပ်ကိုလုပ်ပေးဖို့ဆရာလူသေးကြလားဗျာတို့တဏကြုံဖြစ်အောင်မလားဗျာတို့ကြုံနေရတာမစားဘူးအဲ့ဒါပိုက်ရှင်နေရတာစားနေတာတခင်နေရတာစားနေတာဟင်အဲကြက်ကြက်ဆိုရင်အဲ့ဒါကြွက်ကြက်ကိုအစွဲအသေးကြီးနဲ့ဆိုရင်တို့ကြက်ဘက်ကနေစားနေတာအဲ့ဒါတို့ကြိုက်စိတ်နဲ့စားနေတဲ့အတွက်အဲ့ဒါကြုံနေရတာစားနေတာအကြိုက်ကြိုက်တာခိုင်းတဲ့အတိုင်းတို့စားနေရတာတင်တယ်အဲ့ဒါကြုံနေရတာစားတာဗျာအဲ့ဒါစားတာချင်းတော့အတူတူဗျာအဲ့ဒါလေးကွာကျွန်စားစားတာနဲ့တခင်စားစားတာတင်တယ် ပုတ်ကလာဗျဟင်အဲ့တော့ကျွန်သားသားရနဲ့သခင်သားသားရဘယ်ဟာကရတာရှိမှတင်မလဲဟင်သခင်သားရတာဟုတ်ပါမလားဗျကျွန်ကကောင်းနေနဲ့တူပါတယ်လွတ်လွတ်လပ်လပ်ဟင်သခင်ကဟန်ကြီးပန်နဲ့သားရနေမှာပါဗျဟင်ကျွန်သားသားရကောင်းနေနဲ့တူပါတယ်ဖက်ကလေးနဲ့ထုတ်ဒီနေရာလေးတွင်းပြလိုက်ပြီးတာပဲမဟုတ်လားဟုတ်ကလားဟင်ဗိုက်တင်းနာလိုရင်းမဲမဟုတ်ဘူးလားဟုတ်ကလား ကျွန်စားကပိုကောင်းမှထင်တယ်ဘာဖြစ်လို့တို့မလားဟင်ဘာဖြစ်လို့တို့မလားဟင်အဲတို့ဒီခြူတာလေးနဲ့ပြီးတာလေးမှားရင်မတတ်နဲ့ခြူတာလေးရဲ့လှုပ်ရှားဖြစ်ပြနေပုံဘယ်လိုလှုပ်ရှားနေတယ်လဲခြူတာလေးရဲ့အကြောင်းကြည်စားဆုံးအောင်လိုက်ဟုတ်ကလားခြူတာနဲ့ရမထားနဲ့တို့ခြူတာနဲ့ရတာတို့ဒီနေရာမှာညင်းနေကြတာတင်တယ်ကြိုက်သူကကောင်းတယ်လို့ပြောလိမ့်မယ်မကြိုက်သူကမကောင်းဟောဒီနေရာညင်းနေတာဆုံးအောင်လိုက်ကြည့်ပါဆုံးရင်ညင်းဖို့လိုပါဦးမလားလိုပါပါ ဟင်ဆိုရင်လူဖို့လူသေးသလားဟင်ဒီနေရာမှာကိုကောင်းကိုအကြိုက်ချင်းတူရင်လူရတာထင်တယ်ဒီအစနေရာမှာအကြိုက်ချင်းတူရင်လူရတာပင်ကြံကူမှာဘယ်သူမှလိုက်မလို့ဘူးဟုတ်ပင်ကြံကူလူတာဘယ်တော့တွေ့တယ်ဟုတ်ဗျဒီနာတာလူဖြစ်တာဟုတ်ကလားဟဲ့ပင်ကြံကူလူသူမရှိပါဘူးဟင်အဲ့တော့ဒီအစာလေးမှာတဲ့အကြိုက်ချင်းတူရင်လည်းလူပါလိမ့်မယ်ဗျဟင်အဲဟိုဆန့်ကျင်ဘက်တွေ့ရင်လည်းတိုက်ခိုက်ရသေးဦးမဗျဟုတ်ကလားအဲ့တော့သူ့ချိုတာလေးရဲ့လှုပ်ရှားမှုသုံးအောင်လိုက်ပါ အဲ့တော့ဒီလိုဆုံးအောင်လိုက်ပါလို့ရှိရင်သူ့အကြောင်းသိသွားလို့ရှိရင်ခြူတာတဲ့ကောင်းတဲ့ဓမ္မရာတာတွေ့ပါလိမ့်မယ်ဟင်မှန်ပါဟင်ကာမယတာဆိုတဲ့ခြူတဲ့တတိတဲ့ကောင်းတဲ့ဓမ္မရာတာတွေ့လို့မယ်ဟုတ်ကလားဗျဒါတို့အောင်ညာစကားနေမှာပြောတာပါဒီလိုမှန်ရင်မှန်ရင်ကနေပြီးတော့စားစရာရှိတာစားပြီးဆွဲစရာရှိတာမဆွဲတဲ့ပုဂ္ဂိုလ်တယောက်ဟာကိလေသာဝင်တို့ကလွတ်တည်ပြီးထင်တယ်ဟုတ်တယ်ဟင်စားစရာရှိတာခန္ဓာဝင်ရှိတာတော့ခန္ဓာဝင်ကိစ္စလုံးလိမ့်မပြ တို့တော့ကိလေသာဝန်တို့ထမ်းထားတရားမလိုတော့ဘူးသူ့ကြဝိမု ക്തി ဓာတာဆိုရယ်လွတ်မြောက်ခြင်းရရတာသူတွေ့လိမ့်မယ်ထင်လို့ရမှန်ပါဗျာအဲ့ဒီဓမ္မဓာတာဝိမု ക്തി ဓာတာကိုခွေးဖြစ်နိုင်သလားဝက်ကောဖြစ်နိုင်သလားကြက်ကောဖြစ်နိုင်သလားအဲ့ဒါလူရတာဗျအဲ့ဒါလူစာဟင်အာယုံ၅ပါးကာမရတဆိုတာဘုံစာတတ္တဝါတိုင်းဖြစ်တယ်ဟုတ်ကလားဓမ္မရတဝိမု ക്തി ဓာတာဆိုတာ လူဘဝရောက်တုံးတာဖြစ်တာအဲ့ဒါလူသားဟုတ်ကလားဟင်အဲ့ဒါတာကိစ္စဆိုတာလူဘဝရောက်တုံးတာမစ္စည်းပရိကပနာဆိုတာကျင့်သင်ကျင့်သိတာတွေကိုကျင့်နေတာဟုတ်ကလားဟိလူဘဝရောက်တုံးဖရာရှင်နဲ့အရိယာတို့တည်တင့်တည်တိုက်တဲ့တရားဟုတ်ကလားလူသားပညာကိုမိတာတင်နေဟိဟင်နတ်တွေကြတော့မိတယ်ဟိသူတို့မှာချမ်းသာလွန်အားကြီးနေတဲ့အတွက်မိနေတယ်မလုံးလုံးချင်တဲ့တို့လိုဟိုဥပါဟိုဘုရားရုံမရှိဘူး ဟုတ်ကလားအဲဒိဋ္ဌံပြည်တွေကြတော့ဟိုအပယ်လေးပုံကြတော့သူတို့မှာဆင်းရဲမှန်သိတယ်ကွဟုတ်ကလားမှန်ပါပဲဟင်းသူတို့ဆင်းရဲလုံးအာကြီးတို့ဒီဟာကိုမစဉ်းစားနိုင်ဘူးတော့အမလေးပါဘူးအော်နေရတဲ့အချိန်ဘယ်လိုလုပ်ပြီးတော့ဒီတရားရှုမှနိုင်မှာလဲဟုတ်ကလားဟိပြီးတော့တို့အသိညာသူတို့မှာထိတ်ကင်းမဲ့နေတဲ့အတွက်ချိုးတက်နေတဲ့အတွက်ဘာပြောတယ်လို့သူတို့မှမသိဘူး လူမှန်ကချမ်းသာတာလည်းရှိတယ်ဆင်းရဲတာလည်းရှိဟုတ်တယ်ဟင်းပြီးတော့ကောင်းတာလည်းသိနေတယ်ဆိုးတာလည်းသိနေတယ်တို့ရတာလူညာလူမာတာပညာရှိတာတင်လေအဲ့ဒီလူညာတာတင်ဘုရားရှင်နဲ့အရိယာတို့သိသိသိလိုက်တဲ့ဒီအမှန်တရားတွေသိနေတာခံစားခွင့်ရတဲ့ဓမ္မရတာဝိမု ക്തി ရတာလူဘဝမှာသာရနိုင်လေဟုတ်ကလားဟိအဲ့ဒါမှလူသားဗျအဲ့ဒါကိုယ်ပိုင်ပစ္စည်းဗျအဲ့ဒါသေးသွားတော့တရားထားပစ်ခဲ့ပို့လူသေးသလား ကိုနောက်ကအမြဲပါမှာတင်တယ်မှန်ပါဗျာသူ့အလောင်းတော်ဟာသူ့အာယုမှားလို့ငါဖြစ်တာတော့ငါမင်းကြီးတင်တယ်မှန်ပါဗျာဟင်သူလူဘဝကကျင့်ခဲ့တဲ့ပီလာတွေအာယုပြုတော့သူသစ္စာဆိုတဲ့ခန္ဓာင်္ဂလာကြီးမိုးရွာပေးရတယ်တင်တယ်မှန်ပါဗျာဟင်ငိုဟိတရိษံတင်တယ်ဟင်တို့တော့တို့လူတို့အလောင်းတော်ဒီဘဝကကျင့်သွားတဲ့သူ့ပါရမီတုတ်ကလေးကိုပြန်အာယုပြုပြီးတော့တစ္ဆာဆိုတဲ့သူတော်မီကူးနိုင်သလားဗျာအောက်တန်းစားဘဝရောက်တာတော့အောက်တန်းစားဖြစ်ပလား ဒါဒီဘဝကပါသွားတဲ့တို့ဒီဓမ္မရတာဝိမု ക്തി ရတာတွေမဟုတ်ဘူးလားအလောင်းတော်ဘဝမှာတော့ဓမ္မရတာတွေပါသွားလိမ့်မယ်ဓမ္မရတာတောင်းအလောင်းတော်တို့မြည်ဒီဝိပဿနာဉာဏ်ဆယ်ဆင့်တော်ဖြင့်အောင်သွားတဲ့ပုဂ္ဂိုလ်တွေကြီးတယ်ပဲအထထခါခါဒါဖရာလက်ထက်တိုင်းသူတို့မှာသာသနာနဲ့ကြုံနေကြင့်ထားကြတဲ့ဟာတွေကြီးတယ်ပဲမထူတာမဝင်ရှိမယ်ဟင်အဲ့တော့ဝိပဿနာဉာဏ်မှာရတဲ့တမာရီတမထရတာနဲ့တကွာအဲ့ဒီမှာတွေ့တဲ့ဝိပဿနာဉာဏ်ရဲ့ရတာတွေသူခံစားသွားတယ် ဟုတ်ကလားဟိအဲ့ဒီအရာသားတွေကအဲသူ့ဘဝအောက်တန်းစားဘဝကိုရောက်သွားတာတော့ဘယ်နဲ့တော့ငေးရသလားဗျာပါသွားတာတင်တယ်ဗျာပါသွားပါဟင်အဲ့ဒါကိုယ်ဝင်ပြီးစီးမှုကိုနောက်ပါတာမဟုတ်ဘူးလားဟုတ်ကလားဗျာကျန်တာတွေကတော့ပါနိုင်ပါမလားဟိပါနိုင်ပါဘူးဗျာတာခေါ်သွားရင်ဟောသမီးခေါ်သွားရင်ဟောပါပါဘူးဗျာဟင်တို့ဟဲဟိုမိထီလာကဟိုခေါ်တော့တင်နေတင်တော့ပါလိမ့်မယ်ထင်တယ်ဟင်သူမိထီလာမကြီးလောင်တော့တခါတည်း သူရောငါရောမသွားကြဆိုပြီးတော့တခါတည်းအဲ့တိုက်ကြီးပေါ်မှာတင်ခေါ်တော်တွေအကုန်လုံးမိသားစု21ယောက်လက်ချင်းတိုင်ပြီးတော့တည်သွားလေအဲ့ဒါဆိုတဘွားတဲ့အတူတူရောက်လိမ့်မယ်ထင်တယ်ဘယ်လိုလိုဟင်အတူတူပါအောင်ဆိုလုံးသွားကြတာလေဟင်ဟင်ကြောက်ပါမလားရုပ်ချင်းသာတူမှာပေါ့အာယုံပြုချင်းတူနိုင်ပါမလားအေးအဲ့တော့ သားသမီးလည်းခေါ်သွားလို့မရဘူးသူများမဆိုထားနဲ့ကိုရုပ်ကြီးကိုတောင်ခေါ်သွားလို့ရပါလားမရပါဘူးအေးဗျအဲ့ဒါတော့ငါပစ္စည်းတွေကြီးတယ်ကိုပိုင်ပစ္စည်းဟုတ်ပြီပါဘူးဗျဟုတ်ပါဘူးဟောဒီဓမ္မရာသာဝိမုတိရာသာလေးကြတော့နင်းနေရနင်းနေဗျပါသွားတော့တာထင်တယ်မှန်ပါပါဟင်ဒါနာမူပြုတဲ့ခုနကဖြစ်ပြမြင်လေးနဲ့ထင်တယ်မှန်ပါပါသီလကောက်ဒီတဲ့ဖြစ်ပြမြင်လေးနဲ့ထင်တယ်မှန်ပါဒါနာမူပြုတဲ့ငါဝတ္ထုပုဂ္ဂိုလ်ကိုဖြစ်ပြမြင်နဲ့ပယ်ပြီးတော့ ဒီပါရမီလေးပဲယူသွားရတာတင်လေဟင်တရားယူလည်းဖြစ်ဖြစ်ဟိုမြင်လေးနဲ့ဒီဓမ္မရတာဘုံမူတိရတာဒီပါရမီညာသူလေးပဲယူသွားတာတင်လေဟဲ့အဲ့ဒါကိုယ်ပိုင်ပြည့်စည်တင်လေအဲ့ဒီလို့ကကိုကိစ္စမဟုတ်ဘူးလားအဲ့ဒါလူဘဝရောက်တော့လုံးတင်လုံးထိုက်တဲ့တာမရှိပฏิပါဏမဟုတ်ဘူးလားအဲ့ဒါတို့လူသားမဟုတ်ဘူးလားဟဲ့လူသားပါဗျာဟင်ကာမအာယုအဲ့ဒါပုံစာဓမ္မအာယုအဲ့ဒါလူသားအဲ့တော့တို့လူဘဝရောက်လာကြပြီ လူသာစားပြီးကြဗလားစားပြီးပါဘူးဟောဗျာဒီဘဝကြီးရောက်တာတော့ဘာတွေများစားနေကြတော့လူစားမစားသေးဘူးဆိုဘာတွေစားနေကြတော့မေးတော့ဘယ်လိုလုပ်ဖြေမလို့ဟောဗျာဟင်လူဘဝတိတ်တော်ကြီးရောက်တာလူစားမစားသေးဘူးလေကြည်ပါဦးတော့ဟင်မချက်ဘူးလားဗျာဘယ်လို ကိုရကိုရရောက်တော့တို့လူသားမစားသေးဘူးပြောရပါမလားဘာဖြစ်လို့တို့ဗျာဟင်အခုပြီးသွားပြီလေလူသားမစားသေးတာကိုအခုတို့ပြောတော့သိပြီမဟုတ်ဘူးလားကဲတော့တို့တို့ပြန်အိမ်ပြန်ရောက်တော့တို့ဟေးလူသားမစားသေးဘူးလို့ပြောရပါမလားဗျာဟင်ဘာဖြစ်လို့တော့များဟင်မစားဘူးလို့မပြောရတာလား ဟောဗျာအိမ်ကြတော့ဘယ်နဲ့လို့တို့ထမင်းမစားသေးတော့ဟေးအိမ်ကျမထမင်းမစားသေးဘူးငါခုပေးသားမပြောရဘူးလားပြောရတာအဲအဲ့ဒါလည်းမစားသေးလို့ဟာပြောရတာပဲမဟုတ်လားဟင်ဟင်ဒါကြတော့ဘာလို့မပြောရတော့ဟောဗျာပေးလို့ရတော့ဘူးဟင်ဟင်သူ့ဘဝရောက်ပြီလူစားမစားသေးဘူးသူဘယ်တော့ရက်စရာကောင်းလို့ဗျာဟင်ဟောဗျာလုံတော်ဘူးဗျာ ဟင်ဟင်ပြောစရာကိုရှိဘူးထင်မှာပြောစရာချင်းမရှိတော့မပြောရတာနဲ့တူပါတယ်ဟုတ်ကလားဗျအေးမစားသေးတာတော့မှန်ပဲဟင်ဟုတ်ကလားအဲ့တော့တို့လူဘဝရောက်တုံးနေသာသနာနဲ့ကြုံတုံးလေးအမြဲသာသနာမကြုံဘူးတို့ဟုတ်ကလားသာသနာ2500ကြာမိမဲ့တို့ပိုင်တာတရေသေးပဲဒီကနေ့ပြီးသွားတယ်လက်ဖြင့်ကအာယုံမလို့တိရိစ္ဆာန်ဖြစ်ရောက်ရင်ဒီသာသနာတို့နဲ့ဘာမှဆိုင်ဘူး ဟုတ်ကလားဟိအဲတို့အာယုံလွဲလို့အပေပုံရောက်သွားတယ်တို့ဒီသာသနာနဲ့တို့နဲ့ဘာဆိုင်တော့မလဲအဲနောက်တစ်ခါပြန်လာရင်တော့ဒီသာသနာမျိုးရှိပါဦးမလားရှိပါပါရှိနိုင်တော့ဘူးအဲ့တော့ခုချိန်မှာဟိုဆရာဆူဆူတွေဟိုသူတို့ပွင့်နေညာလေးတွေသူစခန်းနေနဲ့သူသူတောင်းနေနဲ့သူလိုက်ပြီးတော့အလကားပြင်နေကြဟုတ်ကလားဟိဟိုတို့မိဘဌာနဟိုရီဘီကေသီဌာနလီဘီကေသီဌာနတွေကိုလေ သူသခန္ဓာလာတွေသူသခန္ဓာလာတွေနဲ့ပြီးနေကြတာဒီတရားလည်းပြီးပြီးဗျာအဲအလကားလည်းကျွေးပြီးဗျာဒါကတော့ဘာလို့သွားမဝင်ကြတာတော့နားရထင်လို့နဲ့တူပါဟင်ဟင်အလကားလည်းပြီးပြီးဗျာဟင်အသာလည်းကျွေးပြီးဗျာဒါတော့တို့ဘက်ကနားရနဲ့နားလို့နဲ့တူပါဘာဖြစ်လို့တော့ဗျာဟင်ဟင်ဘယ်နဲ့တော့များမေးလို့မရတော့ပါလားဟင်ဘယ်နဲ့တော့များ အဲတာကိတာတွေလုပ်ဖို့ရာနှိုးစော်နေကြတာတွေတို့မလုပ်ဖြစ်ဘူးဟင်သူများကိတာနဲ့ပဲတို့ဒါနဲ့ပဲချိန်ကုန်သွားမယ်ဟုတ်ကလားဟေ့ဟင်တတန်တို့လေးလူလာဖြစ်တာအဲ့တော့နိုင်တော့လို့ပါအဲပြီးတော့ဟိုရိတ်တာသွားဖို့ဒါကတို့ရိတ်တာသွားတာတရားသွားချတာမဟုတ်ပါဘူးသင်္นานသွားတက်တာပါရွာတဲ့ရောက်ရင်အာယုံခံစားတတ်အောင်လို့ပါဟင်ရွာတဲ့ရောက်ရင် ခြူတာလေးစားပြီးတော့စားတဲ့စားတဲ့ဟာလေးစားပြီးမစားတာလေးကိုပေတတ်အောင်လို့ထင်တယ်ဟုတ်ကလားတူအောင်သားငါစားနီးလားဒီကြာလေးနဲ့ဒီမဲ့အသားကိုစားလိုက်အယူလေးထုတ်ပြလိုက်ကြလို့ပေါ့ဟုတ်ကလားဟင်တူအောင်သားအောင်အောင်သားငါစားတတ်တဲ့ပုဂ္ဂိုလ်ကြတော့တို့လိုထွေးမလီတော့ဘူးရအဲအယူရောပါရောအကုန်လုံးပသာထဲသွင်းတာဗျဟောရှာလေးနဲ့ပဲဗျဟင်စားစရာရှိတာလေးသွင်းလိုက်တဗျစားစရာမရှိတာလေးဟောရှာလေးနဲ့ပေးထုတ်တာဗျ ဟင်စာရင်စာရင်နဲ့အယူဝပေးထွက်လာတာလေဟင်အဲဖာသာထားပြောတာဗျဟုတ်ကလားကိုတို့လည်းစားစရာရှိတာခြူတာလေးစားပေါ်ကွက်စားလို့မရတဲ့ကြက်ကလေးဘေးထုတ်ရအောင်ဟင်စားလို့ရတဲ့ခြူတာလေးစားပေါ်ကွက်စားလို့မရတဲ့ထင်ရက်ကလေးဘေးထွက်သွားအောင်အဲလိုစားတတ်အောင်လို့ဟိုမှာသင်္นานသွားတတ်တာတရားကတို့ရွာထဲမှာအားထုတ်ရမှာထင်တယ်အဲ့ဒီအာယုနဲ့တိုက်ရအတွေ့အထိနေရာမှာအားထုတ်ရမှာထင်တယ်ဟုတ်ကဲ့ ဟင်အဲ့တော့ဟိုရိတ်တာတွေသွားဖို့ရတယ်ကိုလှုပ်တာတွေတနေ့တာဘာလှုပ်လို့လှုပ်တဲ့အလုပ်တိုင်းကိုမှတ်ချက်ကလေးယူသွားသမှာအမှတ်ကလေးနဲ့တွဲကျင့်သမှာဟုတ်ကလားဗျာမှန်ပါဗျာသွားပါဗျာအသွားမပြတ်ပါဘူးသွားရင်မတ်တမှတ်သွားဗျာမှန်ပါဟင်အဲ့တော့မိမိကြီးသွားတာနဲ့တတိနဲ့သွားတာဘယ်ဟာကပိုးတွင်မလို့ဗျာတတိနဲ့သွားတာပိုးတောင်ခီးတွင်ပါသေးတယ်ဗျာဟုတ်ဗျာကိုလှုပ်တဲ့အလုပ်ကလေးကိုမိမိကြီးလှုပ်မဲ့အစား ကိုလုပ်တဲ့အလုပ်ပေါ်ကိုကိုစိတ်ကလေးရောက်နေအောင်တတိလေးနဲ့လှုပ်လိုက်လို့ရှိရင်ဘယ်နဲ့တော့ညာမိမိကြီးလှုပ်တာနဲ့တတိနဲ့လှုပ်တာဘယ်ဟာကပို့တွင်တော့ပြီးတော့မိမိကြီးလှုပ်တာနဲ့တတိနဲ့လှုပ်တာဘယ်ဟာကအမှန်ပူများမလဲအမှန်တောင်ပူများပါသေးလားဟင်မမားပါဘူးဗျာဟုတ်ကဲ့အလုတ်ပြက်တရားရေတော့ရှိသေးလားဗျာလုတ်ချင်တာလုတ်သားမှာသူတရားတော်မှာမမှတ်ကောင်းတာဘာမှမရှိပါဘူး ဟုတ်ကလားရုပ်ထာလို့လည်းမှတ်ခဲ့သားမှာရုပ်တဲ့အကြောင်းသိရင်ဘုရားရှိခိုးမှကြည့်လို့မရပါဘူးရုပ်တဲ့အကြောင်းကိုရုပ်ထာလို့တုံးကြည့်ရမှာဟုတ်ကလားဟဲ့ဟဲ့ဘုရားရှိခိုးမှရုပ်ထာမရှိဘူးတွားကြည့်မနေနဲ့အဲရုပ်ထာလို့တုံးကြည့်လိုက်တာဟုတ်ကလားဟဲ့အဲမြတ်တဲ့အကြောင်းသိရင်လည်းမြတ်ထာလို့တုံးကြည့်လိုက်တာဟုတ်ကလားဗျာဘယ်လိုမြတ်တော့ညနေတဲ့အချိန်မှာဒုစိတ်ကလေးနဲ့ဒုက္ခလေးဘယ်လိုခံစားလို့ဘယ်လိုလှုပ်ရှားနေရလဲကြည်စားဟုတ်ကလား အဲရုပ်တာလုပ်တဲ့အချိန်နဲ့ရုပ်တာရုပ်စိတ်ဖြစ်နေတဲ့အချိန်မှာတို့ကိုဘယ်လိုဖြစ်နေတယ်ဘယ်လိုဖောက်ပြန်နေတယ်တို့ဘယ်လိုခံစားနေရတယ်ဒါတို့မြင်အောင်ကြည်စာအဲ့ဒါတရားမဟုတ်ဘူးလားမှန်ပါပါအဲ့ဒါကိုကိစ္စကိုလုံးနေတာတင်တယ်မှန်ပါပါဒီမကင်းနိုင်လို့ကံအကျိုးပေးနဲ့ဟိုကံကိုကြွေးတော့ပြန်ခံရပေါ့ဟုတ်ကလားကံကျိုးပေးတွေတွေစားနေရတာလူဘဝရောက်ရင်လူကံလူကိုကြွေးတော့တော့လူသားထဲနေရမှာတင်တယ်ဟိမှန်ပါပါကင်းနိုင်ပါမလားကင်းနိုင်ဘူးဟင် ပြီးတော့အိမ်အောင်သားမွေးဆိုတာလည်းသောတာပန်ကောကင်းနိုင်လားဟင်ဝိဒါခါတို့ခုနှစ်နှစ်သမီးကသောတာပန်မှာဟင်တာတာတွေသမီးတွေနဲ့မဟုတ်ဘူးလားတာနဲ့တာ၁၀ယောက်သမီး၁၀ယောက်နဲ့လင်နေနဲ့နေသွားတာပါပဲမကင်းနိုင်ပါဘူးကံအကျိုးပေးနဲ့ကံကိုကြွေးကိုတော့တစ်ဖက်ကခံပါတစ်ဖက်ကကိုယ်ကိစ္စလေးကိုရအောင်လုပ်သွားသမှာဟုတ်ကလားတို့ပါလားအရှုံးတွေကအမြတ်ပေါ်အောင်ယူသွားသမှာဟုတ်ကလားဗျဟင် ခန္ဓာကိုရှိခန္ဓာဒုက္ခတွေးပါလိမ့်မယ်ခန္ဓာကိုကျွေးလှုပ်ဆောင်မှာဝိပါကကိုကျွေးနေတယ်နဲ့ဟဲ့အဲဒါလည်းလှုပ်ပေါ့တစ်ဖက်ကလည်းကိုယ်ကိစ္စလေးပြီးအောင်ယူသွားအဲ့တော့ဒီနေ့ဒါမျက်စိနဲ့လုံးပွင့်ခြင်းကမိတ်ချိန်တွင်းကိုဒီမိမိခံစားနေနဲ့အမှတ်နဲ့ခံစားနေဆိုလမ်းလေးနှစ်ခုရှိတယ်တဲ့တို့အမှတ်နဲ့ခံစားနေလေးခံစားရင်အဲ့ဒါတို့လူသာသနိုင်ပြီဟုတ်ကလားမိမိခံစားနေတိုင်းခံစားရင်တို့ဘုံသာသပြီးပြန်ရမယ် ဟင်ပယ်တယ်အဲ့တော့လူသားစားပြန်မြင်သလားပုံစားစားပြန်မြင်သလားမေးလို့ပြောတာပါဗျအခုလက်ရှိရှိတဲ့ချိန်ထိလူသားစားနေကြသလားပုံသားစားနေကြသလားပုံသားစားပါဗျဟောဗျာဘုံသာစားပြီးလူသာစားပြန်မယ်ဆိုလို့ယုံပေါင်းများဟင်ဘုံသာကြီးထိုင်စားနေပြီးတော့လူသာစားပြန်မယ်လို့ပြောလို့တော့တို့တော့ယုံပေါင်းများပြင်းနေတော့ယုံအောင်မလားဟင်မယုံမှန်းနဲ့ ဟိုတိုင်းတို့လိမ့်တော့ပေါ်ဗျာဟင်အဖုံးကြီးတက်လိမ့်မယ်ဟုတ်ကလားအဲလူလူချင်းလိမ့်တာပေါ့ငွေလူငွေသားလေးရတယ်မဖုံးကြီးတက်လိမ့်လို့ပါရမှာတော့ဟင်ဟင်ဟင်ဘုံသားကြီးထိုင်စားနေကြပြီးတော့လူသားသားပြန်မသူတို့ယုံမှုဗျာအဲလည်းတို့လုပ်ကြအောင်ဟုတ်ကလားအဲ့တော့တို့တတန်းတို့လေဟောတို့ဖရာလက်ထက်တုန်းကဖြစ်ရကလေးတခုရှိသွားသေးတယ်ကွဟိုတာပရင်သာဒီမှာတို့ မာလာပါရိပဏ္ဏတာတို့ပါဠိလိုမာလာပါရိပဏ္ဏတာလို့ခေါ်ဟင်သူကဟိုပန်းနဲ့ပျော်ပိုက်တဲ့နတ်သားမို့လဲမာလာပါရိလို့ဆိုနိုင်ပါတယ်ဒါမဟုတ်တို့ဒီမှာဟိုပန်းဆက်ပန်းဆက်တဲ့ယာရူရတယ်ဟိုပြတ်တာလို့လားဟိုမှာလဲဟိုတရားမင်းကြီးကိုပန်းဆက်ရတဲ့အတွက်လဲမာလာပါရိလို့ခေါ်တာလည်းဖြစ်နေပါတယ်သူ့သူ့ရဲ့နာမည်မာလာပါရီလို့ခေါ်သူ့မှာမိဖုရား900နဲ့ တို့ပန်းသွားပြီးတော့ဟိုသူတို့နတ်ပြည်မှာလည်းနတ်ပန်းနေရှိတာဟိုကွအဲ့ဒီမှာသွားပြီးပန်းကုတ်ကြပန်းခူးကြပန်းဆွကြအဲ့တော့မာလာပါရီပန်းနာသားကြီးကကြောက်ဖြာပေါ်မှာနေသူ့ရဲ့နတ်သမီးတွေကအဲ့ဒီမောပန်းမင်းဒီပေါ်တက်ကြတချင်းဆိုကြပျော်ပျော်ပါပါပေါ်ဗျာအဲ့ပန်းနေပြီးကြကုန်းညဟင်ပြီးတော့မာလာပါရီပန်းနာသားကြီးကို အဲ့ဒီပန်းနေဆက်ကြတာကြနဲ့သူအဲ့လိုနေတာအဲ့လိုနေမှတည်းနဲ့ဖြုတ်ဆိုတာသမီးတစ်ပါးသူတည်သွားတယ်ဟုတ်ကလားသူတည်သွားပြီတို့ဟောတို့တာဝတိပြီမှာသူတို့သမီးလာဖြစ်တယ်ဟုတ်ကလားဗျာမှန်ပါဗျာဟဲ့သူတို့သမီးလာပြီးတော့သူတို့သမီးအရွယ်ရောက်တယ်ဆိုပါတော့ဗျာအဲအိန္ဒိယလက်ထက်ဆိုရင်တော့16နှစ်ဆိုရင်အိမ်တော်သားမွေးမှုပြုတယ်သူတို့လက်ထက်ကလေမှန်ပါဗျာဟင်အဲ့တော့ဆိုပါတော့ဗျာ ဟိုရှေ့ခေတ်ပုံမှန်တိုင်းဆိုရင်တော့အသက်20ပဲထားဗျာအသက်20မှာသူအိမ်အောင်ကြတယ်ထားဗျာပြီးတော့တို့အဲ့ဒီဘူ6သွေးတဲ့ဒေတာမှာသာသမီဝေးတယ်ဗျာဟင်တို့ဟိုမြေဝကျုံမော်လိုဟာမျိုးကြတော့သာသမီနီးတယ်ဗျာတစ်နှစ်တယောက်မွေးတယ်ဗျာတို့ညာလိုဟာမျိုးကြတော့ဟိုနှစ်နှစ်မှတယောက်သုံးနှစ်မှတယောက်မွေးတယ်ဗျာဟိုမှာမေးကြည့်လိုက်ကျွန်းတို့ဟိုအိမ်အောင်တဲ့10နှစ်ရှိရင်သာသမီ10ယောက်ရှိတာပဲဗျာတို့မြေဝကျုံမော်ပဲလေဟိုတို့မော်လမြိုင်ပဲမေးကြည့်လိုက်ဗျာ တာသမီးတွေကိုမေးကြည့်လိုက်တဲ့အိမ်တိမ်ကို10ရောက်15ရောက်အဲ့လောက်ရှိတာနေ့နေ့နေ့တိုင်းမွေးဟင်တို့ရန်ကုန်မှာတငယ်ချင်းတယောက်ရှိပါသေးတယ်ဟိုတယောက်နဲ့တယောက်ကလေးနှစ်ယောက်10လပဲခြားတယ်ပါသေးဗျာဟုတ်ဗျာဟင်အဲ့တော့တို့အိန္ဒိယဒေတာဆိုတော့အပူပိုင်းဒေတာပဲအဲ့တော့သုံးနေချပဲထားဟုတ်ကလားအဲ့တော့တို့ဟိုအသက်20မှာအိမ်အောင်ကြတယ်ဆိုလို့ရှိရင်26နှစ်လောက်ထိရှိနေမှတင်တယ် 26 29လောက်ထိနေသွားတယ်။သူဒီအဲ့ဒီမှာနေပေမဲ့သူ့ရဲ့နောက်က ဖြစ်ခဲ့တဲ့နတ်ဘဝကိုသူပြန်မြင်တယ်။အဲ့တော့အေးဒါဝတိဒီနေတော့ဟိုတန်ဃာတော်တွေညနေကြအဖျော်ယမကလာလူမနဲ့ကြဆွန်လူသူဒါနမှုတွေပြုတယ်။ပြုတိုင်းပြုတိုင်းအဲ့ဒီမန္နာသားကြီးအမျှဝေတယ်။ပြုတဲ့ဒါနာလေးတောင်ကိုကိုမရှိဘူး။ဟင်ဟင် ပြုတဲ့ဒါနာတွေကသူ့ပန်းနာတာကြီးကိုမျှဝေတယ်။ဒါမို့သူ့နာမည်ကိုပฏิပူဇိကာလို့ခေါ်တယ်။လင်ကိုပူဇော်တဲ့အမျိုးသမီးလိုအဓိပ္ပာယ်ရ။ဟုတ်ကလားဟိ။ဟုတ်ပါဘူး။ဟင်သူပြုတဲ့ကုသိုလ်လေးတောင်မဲ့ဟိုသူ့ဟိုဘာလို့ကြံရိပ်ထားကြီးအမျှအမျှပေါ့။ဟုတ်ဗျာ။ကြံရိပ်ထားကြီးအမျှဗျာ။သွားလေသူမဟုတ်ဘူး။သူကသွားလေသူကြီးရဲ့။ဟင်ဟိုဒါဝရီနာမှာကြံရိပ်ထားကြီးအမျှဗျာ။ဟင်ကုသိုလ်ပြုတာတောင် ကိုကိစ္စမလုပ်ဘူးကြည်လေတာဘလောက်ကြည်တော့ဟင်သူများဘိုးကြီးတဲ့ကိုဘိုးမရှိဘူးအဲလိုနဲ့တရက်တော့ဖြင့်ညနေကိုတို့အဲအဖျော်ရမကားတွေတန်ဃာတော်တွေလာကလာကပြီးပြန်သွားတယ်အိမ်မှာလည်းကလေးနှစ်ယောက်နဲ့အ ਨੇ ဆုံးဟိုတို့ကလေးလေးတွေကလည်းလူလားမြောက်ဆိုလို့ရှိရင်သူအသက်30လောက်တရှိရဒါမှသာဟိုနောက်ဆုံးကလေးဟာဟင်သူ့နေတာလေးနေတာဖြစ်မှာပေါ့ အဲ့ဒီအချိန်မှာ သူသေသွားတယ်သေသွားတဲ့အချိန်မှာသူ့လင်ကို အမျှဝေတဲ့ကုသိုလ်ဒီငါပြုတဲ့ဒါနမှုကုသိုလ်သူ့ရဲ့ဆွဲရမ်းတဲ့အဲ့ဒီစိတ်ကြောင့်အဲ့ဒီဘုံမပြရောက်တယ်အဲ့ဒီမာလာပါရီပဏ္ဏတာကြီးမရဘဲသွားဖြစ်တယ်အဲ့တော့တို့ဒီကအိမ်အောင်ကြကလေးနှစ်ယောက်ရဟုတ်ကလားအဲ့ဒီကလေးတွေလူလားမြောက်တဲ့3နှစ်4နှစ်သားဆိုရင်အသက်30လောက်အနှစ်30လောက်ကြာသွားတယ် ဟိုမှာပန်းကူးမဖြစ်သေးဘူးပန်းမင်ပေါ်မှာပန်းကူးကြတော့တချင်းဆိုသူကဆိုတယ်ဗျဟင်ပန်းကူးသူကခုဗျပြက်သေးဘူးတဲ့ဗျခုအဲ့တော့ပြုတ်ဆိုတခါလဲအဲ့ပန်းမင်ပေါ်မှာသူလည်းခိုးရမတတွေ့တော့မာလာပါရိပဏ္ဏတာကြီးဟာခေါ်မိတယ်ညီခုနကပဲသွားနေတယ်တို့ဒီမှာတော့နေ30ကြာသွားတယ်ကိုမတော့မေးဗျညီခုနကပဲသွားနေတုံးနေဗျာ ပြည့်လေတို့ပြည့်လေတို့တို့တတန်လေးတွေခုနကပဲရှိသေးတယ်ဗျာတာဝရိနာနဲ့ဟင်တို့မှာတော့နေ30ဗျာဟိုနောက်ခုနကပဲဗျာအဲ့တော့သူကပြောတယ်လူပြည်မှာရောက်သွားတယ်ဒီကနေသုတီပြီအဲ့ဒီမှာအိမ်တော်ရဲ့သားကြခဲ့သေးတယ်အိမ်တော်ရဲ့သားကြပြီးတော့နောက်ကလေးနှစ်ယောက်မွေးခဲ့သေးတယ်အဲ့ဒီကလေးနှစ်ယောက်မွေးပြီးမှအခုအရှင်မင်းကြီးစီကိုပြန်ရောက်ပါတယ်လို့ပြောတော့ မဟာလာပါရိပဏတာကြီးဟာမျက်နာလေးညှိုးသွားတယ်ရင်ပတ်ကလေးဖြီးပြီးတော့ကြောက်ဖြာနေပြီးတော့တိုးတိုးပြီးငုံကြည့်လိုက်သေးတယ်ဒီလောက်တဲ့တန်းတူတွေတူတာလေးနဲ့တို့ဒီလူပြည်ဟာတွေကဘာလူများမိမိကြီးနေကြပါလိမ့်မတုံးလို့ဆိုတယ်ဟင်ဟင်ကျင်ပါကလေးတစ်ဖက်ကဖိလိုက်သေးတယ်ဗျမျက်နာလေးလည်းအိုသွားသေးတယ်တာဝေကားရသွားတာနေမှာပေါ့မှန်ပါဗျဟင် ကိုမအသက်30မှာပြန်လာတာလေဟင်ဒုတိယအသက်30မှာပြန်သွားတာဟိုမှာခဏလေးရှိသေးတယ်အဲ့တော့ဒီနောက်တဲ့တန်းတူတာလေးများလူတွေဘာဖြစ်လို့မိမိကျင်နေရတယ်တဲ့ဟုတ်ကလားဟိအဲ့ဒါမာရာဘာရိပဏ္ဏတာကြီးကတို့ကိုကြည့်၍တနာလုံးလို့တာဝေကဖြစ်တာဟုတ်ကလားတို့ဟာနဲ့တို့တော့ဟုတ်ပြီထင်နေတာဟင် တခြားပုံမှာကြည့်လိုက်ရင်တို့တတန်လေးဘာမှမဟုတ်သေးဘူးတတန်တို့လေးလူလာဖြစ်ကြတာဟုတ်ကလားဗျအမှန်ပါတီတိုင်းကြီးပဲမိမိလေးနဲ့ပြီးပလားဟင်မိမိနဲ့နေရင်ပုံသာစားပြန်ရမယ်ဟုတ်ကလားတတိနဲ့ဘာလို့လို့ဖြစ်ပြမြန်တတိနဲ့ဒီအောင်လုံနိုင်လို့ချင်းတို့လူသာစားပြန်ရမယ်ဘယ်နဲ့တော့ခုချိန်တိတော့ဘယ်နဲ့တော့ပုံသာစားရမှာပဲဟင်အပြန်ကြတော့ဘယ်နဲ့တော့ဟင် ဘုံဟုတ်ကလားဟုတ်ပါတယ်အတူတူပါဘုရားတရားလေးကျမတို့မထူပေါင်းဘုံသာစားပြန်တာကောင်းပါတယ်ဟင်စားမနေကျမနဲ့တော့ဒီတော့ကလေးကျမတို့လူစားဖဲနေတော့ဟုတ်ကလားဘုအဲဟုတ်မှန်ပါတယ်ဗျာကဲဟိုဒီလိုကြီးခင်မာတော့ဘုရားနော်ဟင်ဟင်သားနေကြလေးမျောစားသွားတာကောင်းနေတယ်နဲ့ဟင်မျောစားရပါဗျာဟုတ်ကလားဟင်ဟောအဲ့တဲ့ဆိုတာပင်မနဲ့ဘိုးရဲ့ ဟင်ဟင်အထဲသွားမေးလိုက်ယုံထင်တယ်ဟင်ညှို့လိုက်ယုံမဲထင်တယ်အဲ့တော့တက်တာရာပေါ့ဖို့နော်ဟုတ်ကလားဖို့ဟင်တိုင်ညှို့လိုက်ကြတာပေါ့ကဲပဲနဲ့တော့ညှို့လိုက်ကြမှာလေကဲဟင်အဖိုးကမှန်တာပြောတာသူ့နောက်ကဟောပဲနဲ့တော့ဟင်မင်းတို့အဖိုးလိုပဲမဟုတ်ဘူးလားဒါဒီအိုဖိုးရဖိုးဖိုးဖိုးလေဦးမကြမ်းတော့ဖို့ဟင် ဟောတို့ဖို့ကအမှန်ပြောတာတို့ဖို့လိမ်တော့မပေါ့တို့ဟင်ဟင်ဟုတ်ပါမလားဗျာညှို့လိုက်သွားတာဗျာဟိုကြတော့လေရောင်ရပေါ့နှစ်ပြင်ကကိစ္စစဉ်းစားမနေသားမှနဲ့ဒီနေ့တက်တာပြီးတာဟုတ်လားဖို့ဟင်ဒီဟုတ်ပါတယ်အပေဖို့မြင်ဘူးလို့လားဟုတ်ဘူးဟုတ်ကလားဗျာမပယ်ပါဘူးဗျာသူဟာနဲ့သူတော်ဟိုမှာလက်ခံထားတာပါပဲဟာ ဟင်ခွေရီကြီးခွေမကြလက်ခံတာဘယ်မှာပယ်လို့တော့ဖို့အဖိုးနဲ့ဘာထူးတော့ဟင်ဖို့ဟင်ခွေမကြီးခွေရီကြီးလက်ခံတယ်မဟုတ်ဘူးလားဟင်ဘယ်လိုတူတော့ဟုတ်ပါမလားဗျပယ်တော့ဖို့ထူးတယ်သူကဟင်အပယ်မြင်ဘူးတဲ့ကိုကအဖို့ပဲနေတော့အဲ့ဒါကအမှုနာပြရဘူးဒီအနာပြရ အဲ့ဒါလေးတော့ထိုးတယ်ဟုတ်ကလားဟင်တိုင်းအပေရှိတယ်ပေါ့ဖို့မကြောက်ဘူးလားဖို့ဟင်အဲ့အသိညာမရှိတာကိုဖို့ကြောက်သလားမကြောက်ဘူးလားဟုတ်ကလားတိုင်းပဲနဲ့လို့မလို့ကြောက်ရင်ဒီလိုငုံခါမလားတော်လားမလားတော်လားနိုင်ရင်ကောင်းပါဟုတ်ကလားတော်လာနေကောင်းတယ်ကြာအဖိုးတော့မတော်လာနေသေးဘူးပေါ့အဖိုးတော့လည်းမြောက်ပြီပေါ့ ဟုတ်ပါတယ်ဗျကဲလက်မြောက်ပြီတဲ့ဗျဟုတ်ကဲ့ဘယ်ဘယ်ကိုဒေါ်လာနဲ့အာရှိမဒေါ်လာမှာပေါ့ရင်းဖို့အာမမရှိမဒေါ်လာနဲ့ပေါ့ခုနာမှာပေါ့ဘူးဟုတ်ကလားကဲဘယ်နဲ့တုံးကြဟင်ဟင်အာရှိမဒေါ်လာနဲ့ဗျအာမရှိမဒေါ်လာနဲ့တော့ဗျဟင်အဲ့ကမှတံပြန်ဘုခါရမှာလေဗျကဲဟင် အေးကဲဒီလောက်ဆိုချိန်နာကြရောပေါ့သာသာ